သကူလာဆုံးနှစ်ရက်ဆယ်ရက်သခန်းဆယ်ရက်ပြည့်တဲ့နေ့ဆယ်ရက်ပြည့်တဲ့နေ့မှာဟောကြားမယ်တရားတော်ကဣန္ဒြေထကြောင်တရားလေးကြောင်ကိုးပါးရဲ့ကိုးခုမြောက်ဣန္ဒြေထကြောင်အန္တရာသာအဘောဓနေနာအန္တရာမဖို့မရောက်မီကြား၌အဘောဓနေနာသာသုံးမတာရှိမှရှိခြင်းလေ ဘာအထုတ်ခြင်းဖြင့်လဲသံပါတိဥပနယံမုပိသိဝါဣန္ဒြေကိုထက်စေ၏ဣတိဟိသောအထာရာသီယောအထာရာဆရာသည်သံဝန္တိတိကောင်းစွာမသွေပွင့်ပြတော်မူခဲ့ပါပေသည်မိတို့ရည်မှန်းထားတဲ့မက်ဖို့တရားလူတရားမြတ်တွေမက်ဖို့နိဗ္ဗာန်တရားလူတရားမြတ်တွေနေရာနိဗ္ဗာန်ပဲနဲ့ ဘာအကြောင်းကြောင့်ကဒီကြားထဲမှာအမှတ်တွေမဖြတ်ထားဘူးမရထားဘူးဆိုတော့ရသည်မြအချိန်ရသည်မြကိုအမှုရာလေးတွေမှာရှုမှတ်ပြီးတော့နေတတ်တာဟာလေစိတ်တွေထက်ကြောင်တရားတွေကြောင်ဓမ္မပါပဲတဲ့နန္တုံမရောက်လက်မမြောက်သောက်ဆောင်ွာရမည် လမ်းဆုံးမရောက်လက်မမြောက်ရောက်လျှောက်သွားရမည်သူပြောင်းလမ်းဆုံးမရောက်ဒီကမာရီဆရာတော်ကြီးပြေပုံရတဲ့ဆောင်းကိုအမှန်တန်ပဲဂုံ မြောက်ပါတယ်ဂုံရောက်ပါတယ်လောကဥပမာနဲ့နှမ်းရှင်ပြီးတော့ဥပမာနဲ့သိစားပြီးတော့စီထားတဲ့ဆောင်ဘုံလမ်းဆုံးနဲ့ဗုဒ္ဓဘာသာပုဂ္ဂိုလ်ရဲ့လမ်းဆုံးဓမ္မလေးတို့မတရားဖို့တရားနိဗ္ဗာန်တရားကြီးလမ်းဆုံးပဲလက်မမြောက်ဘူးဒုက္ခဝါရဖြင့်လက်မြောက်တယ်ဆိုအရှုံးပေးတာ လမ်းဆုံးဖြစ်တဲ့မတရားမူတရားနိဗ္ဗာန်တရားကိုမရအသိပါပဲနဲ့မရောက်သိပါပဲနဲ့လက်တော့မမြောက်ဘူးအမှတ်တော့မရထားဘူးအဲ့ဒါလို့နှလုံးသွင်းထားရမယ်တဲ့ကျန်တာပိတာများလည်းနှလုံးသွင်းထိုင်ပါလိမ့်မယ်ရတယ်မြအချိန်ရမြပုံမူရာလေးဒီမှာရှိမှပြီးတော့နေတတ်တာဣန္ဒြေထက်ကြောင်တရားတက်ကြောင်တပါးပါပဲတဲ့ ကျင့်နာပိတမြတ်ရဲ့တန်တမှာကျင့်နာပိတမြတ်ရည်မှန်းတဲ့လမ်းဆုံးပန်းထိုင်ရှိကြတယ်တဲ့။ဘယ်နှစ်တိုင်ရှိလဲလို့မေးလို့ရှိရင်ပန်းနိုင်ဘယ်တိုင်ရှိလဲလို့မေးရင်တယောက်တည်းလည်းဖြေတယ်မှန်လားမှန်လားလည်းမသိဘူး သောတာပတ္တိမေညာသောတာပတ္တိဘုံညာဖြင့်အာယံပြုတတ်တယ်အာယံပြုလို့ရတယ်နိဗ္ဗာန်ပြုသောပန်းတိုင်းကတခုသရာယီငတ်ကိုဉာဏ်တို့ဖြင့်နိဗ္ဗာန်ကိုအာယံပြုနေရတယ်အာယံပြုလို့ရတယ်နိဗ္ဗာန်ပြုသောပန်းတိုင်းကတခုအနာဂါမိမေညာဘုံညာတို့ဖြင့်နိဗ္ဗာန်ကိုအာယံပြုလို့ရတယ်ပန်းတိုင်းကတခုအရဟတမေဘုံညာတို့ဖြင့် နိဗ္ဗာန်ကိုအာယုံပြုရတဲ့အာယုံပြုရတဲ့နိဗ္ဗာန်ကပန်းတိုင်းတစ်ခု။လမ်းဆုံးပန်းတိုင်းဘယ်နှခုရှိပါလဲ။ဘယ်နှမှတ်ရပါပါလဲ။ဓမ္မမှမရဘူး။သုံးခုနဲ့လေးခုလွဲသွားဓမ္မမှမပြီးတော့ဘူး။သောတာပတိမညာပူညာဖြင့်အာယုံပြုလို့ရတဲ့နိဗ္ဗာန်ပြုသောပန်းတိုင်း သံဃာမြင်မဲ့ညာပူညာတို့ဖြင့်အာရုံပြုလို့ရတဲ့နိဗ္ဗာန်တူသောဗန္တိုင်အနာဂါမိမညာပူညာတို့ဖြင့်အာရုံပြုလို့ရတဲ့နိဗ္ဗာန်တူသောဗန္တိုင်အရဟတမညာပူညာတို့ဖြင့်အာရုံပြုလို့ရတဲ့နိဗ္ဗာန်တူသောဗန္တိုင်ပြန်လာပိဿာများဘုရားတော်ဘုရားဘာသာပုဂ္ဂိုလ်များမှာဗန္တိုင်လမ်းဆုံးဗန္တိုင်ဘယ်နှခုရှိပါလဲ၄ခုရှိတယ်လမ်းဆုံးမရောက် ဘယ်လမ်းဆုံးအဖြစ်ယခုမြတ်မောဘုရားမှာရှောင်းနိုင်ပါမလဲကိုယ့်ဘာကိုဆုံးရဘယ်လမ်းဆုံးတော့ရအောင်ယူမယ်မြတ်စွာဘုရားလက်ထက်တော်ခါကတော့အရတမညာရတ္တဘုညာဖြင့်အနိဗ္ဗာန်ကိုချမ်းသာဖို့အာရုံပြုတဲ့လမ်းဆုံးပန်းတိုင်းရည်မှန်းတာများရတယ်သူပြန်တာပြည်သားများခိကခိကြတော့သာသနာနောက်ပိုင်းသူတို့ အနည်းဆုံးတော့သောတာပတ္တိမြညာပညာတို့ဖြင့်အာပြုလို့ရတဲ့နိဗ္ဗာန်ကိုတော့ပန်းတိုင်းလမ်းဆုံးပန်းတိုင်းမီးမှန်းနိုင်ရပါဘူးလားအဲ့ဒီလမ်းဆုံးပန်းတိုင်းမရောက်သေးပါနဲ့လက်တော်မရောက်ဘူးအမှတ်ကတော့အမြတ်ထားဘူးအနိခိတာသူတော်အနိခိတာသူတော်ကုသလေသူဓမ္မေသူကုသလေသူဓမ္မေသူကုလိုတရားတို့နာဥပဒနာကုလိုတရားတို့နာအနိခိတာသူတော်မဆာထားလို့ရှိသည်ဖြစ် သူရတိနေဝါနေရမေဣတိဟိတောဘဝမြတ်စွာဘုရားတိဘောဇာရုဏာရှိဝပညာအပြင်ဟောကြားတော်မူခဲ့ပါပြီတည်းလမ်းဆုံးပန်းတိုင်းဤမှန်တဲ့လမ်းဆုံးပန်းတိုင်းမရောက်သေးဘူးလေဝန်တော့မချထားရဘူး အမ်းထုတ်တော့ဘူးကုလိုတရားရူပနာကုလိုကြည့်အောင်အမ်းထုတ်တော့ဘူးဒီလိုတော့ဝန်မချထားရဘူးတဲ့လမ်းဆုံးပန်းထိုင်ရအောင်အထောက်ရမယ်ဆိုတဲ့အဓိပ္ပာယ်ယခုအချိန်ခါမှာလမ်းဆုံးပန်းထိုင်ဆိုတဲ့မတရားဖို့တရားတွေရမရနိုင်ပါမလားမရနိုင်တဲ့နဲ့အထောက်နေမှာဆိုလို့ဆိုလို့ရှိရင်လည်းအချိန်ကုန်လူပန်းဖြစ်နေတော့လောကီရတယ်လောကီရတယ်ဆုံးရောက်ကုန်လိမ့်မယ်လမ်းဆုံးပန်းထိုင်ကိုရောက်နေတဲ့အချိန်ခါမျိုး ဟုတ်သလားမဟုတ်ဘူးလားဒိဋ္ဌလည်းဖြစ်เสียတဲ့ကုတရားနာပိဋကများတော့လမ်းဆုံးပန်းတိုင်းတော့ရောက်နေတဲ့အချိန်ခါပဲလို့ယုံကြည်တော့အထုံနေကြရှိသူသောပုဂ္ဂိုလ်တွေအခုလိုအချိန်ခါဟာသာသနာနောက်ပိုင်းဖြစ်လို့လမ်းဆုံးပန်းတိုင်းလို့ခေါ်တဲ့မတရားပုံပြနိဗ္ဗာန်တရားတော့ရနိုင်တဲ့အခါမျိုးမဟုတ်တော့ဘူးလို့ဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်တွေရှိနေကြတယ်တဲ့ ရနိုင်တဲ့အခြေခါအဖြစ်တဲ့အရာမြတ်စွာဘုရားသူတော်တိုင်းခေါ်ကြပါလေ။ဉာဏပိဋကဉာဏ်နဲ့ဘုရားဗလာမပုဂ္ဂိုလ်ရဲ့သံဃာမှာရခဲ့ခြင်းတရား၄ပါးရရှိထားတာဟာလမ်းဆုံးပန်းတိုင်နဲ့တရားဖို့တရားတော့ရနိုင်ဖို့ရာအခြေခံကောင်းနဲ့ရနိုင်တယ်ဒီတရား၄ပါးရခြင်းတရား၄ပါးရှိနေတဲ့အခိုက်အတန့်အထုလို့ရှိရင်ရနိုင်တယ်ဆိုတဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားဟောကြားပါတယ်ဉာဏပိဋကဉာဏ်နဲ့ ဘုရားဗကံပုဂ္ဂိုလ်ညာနန္ဒမရှိနေရခရင်တရားလေးပါတချိန်တော့ခါမြတ်စွာဘုရားဗာရဏတိတိကိင္ကမြို့သို့သွားရခီပုဂ္ဂိုလ်မင်းခုမြင်တော့ပြန်တွင်တော့ပုဂ္ဂိုလ်မင်းမှာလူ့ဘဝဆုံးရှုံးသွားတဲ့ဒီလကပတ္တနိဒာနကိုအကြောင်းပြုတော့ဟောခဲ့ပါတယ်ကိစ္ဆောမနုဿာပိလာဘောကိစ္ဆာမိသန္ဓအတိတံကိစ္ဆံတရမသဝနာကိစ္ဆောဗုဒ္ဓနာမုပါတော် နုဒာပိလာဘောနိဖြစ်ကိုရာခြင်းသည်ကိသောကိရင်လာပဲဒီမိဒါနာလူတို့ဤဒီတံသက်ရှင်နေရခြင်းသည်ကိသံခိရင်လာပဲဒီဓမ္မဒေါနာမဖို့ရောက်ကြောင်းပေရကပိကြောင်းဖြစ်သောတတိပဒံပဒနာဆတော်သူတော်တရားတို့ကိုနာကြရခြင်းသည်ကိသံခိရင်လာပဲဒီဘုရားနာဖျားရှင်တို့ဤဥပါတော်ကုဏောမူခြင်းသည် ကိသောခေယနာတိဣတိသောဘဝမြတ်စွာဘုရားသည်အဘောဇံကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းလူဖြစ်ဆိုတာလွန်ရဖြစ်တယ်လူဝင်ဖြစ်လာရကြတော့အသက်ရှင်နေဖို့ရတယ်လွန်ခင်းတယ်အသက်ဖြစ်ရှင်နေရကြတော့လူဟာမှာပဲပေကားဝပ္ပတိနဲ့နိဗ္ဗာန်ကိုမြင်သွားသိနိုင်တဲ့ သတိပဋ္ဌာန်ဥပဒနာစတဲ့သူတော်ကောင်းတရားတို့ကိုနာကြားမှုရတယ်လွန်ခင်းတယ်မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ကြုံမှုရတယ်လွန်ခင်းတယ်ဒီခင်းကြီးတရား၄ပါးခုတရားနာပိဋကမြတ်တန်တမှာရှိပါတယ်တဲ့ရှိနေတဲ့အတွက်ကြောင့်လမ်းဆုံးပန်းတိုင်ဆိုတဲ့မတရားဖို့တရားတွေရနိုင်ပါတယ်ဆိုတဲ့အဓိပ္ပာယ်ကျန်တာပိဋကမြတ်လူတွေဖြစ်နေရတယ်လူမဖြစ်နေပါဘူးလားအဲ့ဒါလည်းရှင်းနေတယ် သတိပြောင်သွားနာကြသူကောင်းတရားတွေလည်းနာကြားနေရတယ်။မြတ်စွာဘုရားသာသနာတော်ကြီးနဲ့လည်းတွေ့ကြုံနေရတယ်။ဒီခင်းကြီးတရားလေးပါရှိနေဆက်နဲ့လမ်းသုံးပန်းတိုင်းဆိုတော့မတရားကိုတရားတွေရနိုင်တယ်ဆိုတဲ့အဓိပ္ပာယ်မြတ်စွာဘုရားအလိုကျအထာဒဆရာကြီးညွှန်ပြတာကတော့ယန္တာပိတာမြတ်ရဲ့တန်တမ်းမှာတရားဥပဒေနဲ့လမ်းသုံးပန်းတိုင်းကိုရောက်နိုင်ကြောင်းရနိုင်ကြောင်း အခွင့်ကောင်းအခွင့်သာကြီး၄မျိုးရှိတယ်တဲ့။တင်နာမှာအခွင့်ကောင်းအခွင့်သာကဘုဒ္ဓကာရနောမခဏဆရာပွင့်တော်မူလာတဲ့ဘုဟုမြောက်ဖြစ်တဲ့သာသနာတော်ကြီးနဲ့တွေ့ကြုံနေရခြင်းဒီတော့အခွင့်ကောင်းအခွင့်သာ။နာဇောပန်းနဲ့လို့ရောက်ဖို့ရတင်နာမှာအခြေခံကောင်းပဲတင်နာမှာအခွင့်ကောင်းအခွင့်သာပါပဲ။သာသနာထွန်းကားတဲ့ဗမာပြည်မှာနေရတာမြတ်စွာဘုရားလက်ထက်တော်အခါတော့မြစ်ကြီးမဒေသ ရတ္တိတမှာနေထိုင်ရအကျင့်ကတရားဥပဒေမြတ်ရောက်ပါခွင့်ကောင်းခွင့်လာအခုခုတော့မြစ်မဒေသအိန္ဒိယကသာသနာကစိတ်တော်ကတော့ဗမာပြည်လိုသာသနာထွန်းကားတဲ့ရတ္တိတမှာနေထိုင်ရတာပြည့်ရည်သာသနာထွန်းကားနေတဲ့ဒီဟာသုံးခုလေးတက်မြောက်တဲ့ဆရာတော်နန္ဒာတို့ရှိနေတယ်ပฏิပတ်တိဒါနနာမရောက်ဖို့ရောက်ကိုတော်တိုင်းသိကြပြီးတော့မရောက်ဖို့ရောက်ကြီးမုံကြံမုံဤမှလမ်းမှာကိုပြရပေးနေတဲ့ဆရာတော်နန္ဒာတို့ရှိနေတယ် ပฏิပတ်တိသာသနာခွန်ကားတဲ့ဗမာပြည်မှာနေထိုင်ရတာလမ်းဆုံးပန်းတိုင်းလို့ရောက်သွားဖို့ရလမ်းဆုံးပန်းတိုင်းလမ်းဆုံးပန်းတိုင်းလို့ရောက်သွားဖို့ရဒုတိယမြောက်ခွန်ကားခွင့်တာပါပဲတတိယမြောက်ခွန်ကားခွင့်တာဉာဏပိသံရဲ့သဏ္ဍာန်မှာကာမတက္ကရဓမ္မဒိဋ္ဌိကံတာလည်းကိုယ်ပိုင်ရှိကိုယ်ကကိုယ်ပိုင်ဥစ္စာရှိတယ်လို့ယုံကြည်ခြင်းရှိသွားကြတဲ့အဋ္ဌဉာဏ်အဋ္ဌဉာဏ်ကောင်းတဲ့ကံလို့ပြုလို့ရှိရင်ကောင်းကျိုးတွေရရှိတယ် မကောင်းတဲ့အကုသိုလ်ကနေတွေ့ရင်မကောင်းတဲ့အဖြစ်တန်းတွေခံရတယ်။ယုံကြည်ခြင်းရှိသွားရှိတဲ့အသိဉာဏ်ကာမတက္ကသမာဓိတိဉာဏ်ပိတောင်ဉာဏ်တဏ္ဍမရှိနေတာဟာတရားလို့နဲ့ရဖို့ရတတိယမြောက်အခွင့်ကောင်းခွင့်သာတဲ့သုဒ္ဓမြောက်အခွင့်ကောင်းခွင့်သာဉာဏ်ပိတောင်ရဲ့တဏ္ဍမှာမျက်စိအကြည့်နာအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အကြည့် ဆိုတဲ့အကြည့်တဲ့၆ပြအပြည့်စုံရှိနေတာဟာလေဒီဘဝမှာနန်းဆုံးပန်းတိုင်းလို့ခေါ်တဲ့တရားကြီးမဲ့ဒီရတော့ရသွားဖို့ရသုဒ္ဓံကြောင့်အခွင့်ကောင်းခွင့်တာတဲ့ဒီဒီအခွင့်ကောင်းခွင့်တာကြီး၄မျိုးရှိနေတဲ့အခိုက်အတန့်ဖြစ်လို့လမ်းဆုံးပန်းတိုင်လို့မတရားဘုရားနိဗ္ဗာန်တရားတွေကိုရရှိနိုင်တဲ့အချိန်ခါပဲဒါကဆရာကြီးအလိုကြအဲ့ဒါတွေကိုသဘောကျပြီးတော့ကျန်တာပိတာများတော့ အချိန်ရတဲ့မြအားမထုတ်နိုင်ပါဘူးလားမပြတ်မလားရှုမှတ်နိုင်တယ်ရတယ်မြအချိန်ရတယ်မြအကူအမူရလေးတွေမှာရှုမှတ်နိုင်တယ်အင်းဒီတစ်ကြောင်တရားတစ်ကြောင်တစ်ပါးပါပဲဘုရားဘုရားကကုသိုလ်ပါရမီထူးတွေရှိဘူးလေလို့တရားဥပဒေမြတ်ရလိုက်တဲ့ပုဂ္ဂိုလ်ဖြစ်စီကမူ အမှတ်တွေကကြည့်အောင်မမှတ်ဘူးဆိုလို့ရှိရင်လေတရားဥပဒေကမရနိုင်ဘူးတဲ့ဟောမှုကပြည့်စုံနဲ့ပြည့်စုံ냐တော့လေတရားပြတဲ့ပုဂ္ဂိုလ်ရာတရားတွေပြည့်စုံအောင်မပြပြီးပြပြီး냐တော့လေရှင်းတဲ့ပုဂ္ဂိုလ်ရာအမှတ်ပြည့်အောင်မရှင်းနိုင်ဘူးဆိုလို့ရှိရင်ဒီဘဝမှာတရားမရနိုင်ဘူးဥပမာအပြင်ဘာနဲ့တူလဲဆိုတော့ချက်ဥများနဲ့ပဲတူတယ်ချက်ဥမှာကျမကြီးတက်တက်ပြီးဝတ်ပေး အချိန်ကြီးအောင်ဝတ်ပေးနိုင်လို့ရှိရင်ဒီကျုပ်ကလေးကစစ်ကောင်ကြီးပေါက်လာတယ်ဒါလို့မဟုတ်ဘူးကျင်ပါကြီးကအကြောင်းပါပါကြောင့်ကိုလွန်သွားတဲ့သိဆုံးသွားတဲ့ຢာတစ်ပါးကိုရောက်သွားတယ်ဆိုလို့ရှိရင်ဒီကျုပ်ကလေးကမပေါက်နိုင်တော့ဘူးဘာဖြစ်သွားတတ်ပါလဲပုတ်သွားတတ်တယ်အဲ့ဒါလိုပဲတဲ့ဘဝဘောကကုသပါရမီသူကြီးစီးမှုခဲ့တဲ့ပုဂ္ဂိုလ်ပါမီပြည့်နေတဲ့ပုဂ္ဂိုလ်ဖြစ်စေရမူယခုမြတ်မဘုရားမှာအမတ်တည်ပြည့်အောင်မမှတ်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီပါရမီတွေက ကုသပါရမီကဒီဘဝမှာအကျိုးပေးခွင့်မရတော့ဘူးဒါကြောင့်အမှတ်ကြီးပြည့်အောင်မှတ်ဖို့ကမလိုအပ်ပါဘူးလားလိုအပ်တယ်စိတ်ဓာတ်ထဲမှာဆယ်ရသံဝင်နေတဲ့အခိုက်အတန့်တော့ရှုမှပြီးတော့နေကြတာဆယ်ရသံအရက်ကြီးကြီးသွားတဲ့အခါသိပြန်ရမယ်အမှတ်ကြီးတော့စိတ်ဓာတ်မှပဲထားခဲ့တော့မယ်သိကြရင်တော့ချမ်းချမ်းသာသာပဲနေတော့မယ်ပြီးမှပြီးပါမလား အဲ့ဒါလိုထားခဲ့တော့ကြီးရမချက်မချက်ပါမလားဟုတ်ကဲ့အလုံးအသုံးချတာဘယ်ကြည့်အောင်ပို့မှာပါလဲနိဗ္ဗာန်ကြည့်တော့လမ်းတော့ပန်းနိုင်ကြည့်အောင်ပို့မယ်အမှတ်တွေကိုဆွတ်ပြစ်တယ်ဆိုလို့ချင်းအလုံးတန်ဖိုးရှိတဲ့ယရနာကြီးကိုသွားဆွန့်ပြစ်တာနဲ့မတူပါဘူးလားမိုက်တယ်လို့ပဲဆိုရမှာလိမ်မာတယ်လို့ပဲဆိုရပါမလားမမိုက်တော့အောင်ခုတော့အိမ်ကြိုင်လေ မှတ်ပါမယ်အာမခံတဲ့လူကတယောက်မမမေအေးကြောင့်လည်းမစွန့်လာပါဘူးမမေအမိုက်တော့မခံနိုင်တော့ဘူးအမတန်ပဲလက်မြက်ခက်ခက်တိမ်ဝဲတဲ့တရားတော်သမောသာမြင်လို့လောကိဓမောကံမြေတော်ဒုဒ္ဒတော် ဓမ္မန္တရဏမာကမသဗ္ဗဒုက္ခပမုစ္စတိဓမ္မောသာတရားတော်ဤလိလောကီလောက၌မင်္ဂလောမကောင်းကျိုးတွေပြောက်ကောင်းကျိုးတွေရောက်စေတတ်သောမင်္ဂလာတစ်ပါးဖြင့်ဒီဓမ္မောတရားသည်ခံပြီးတော့နည်းနည်းဤဒုရသောမြင်နိုင်တဲ့ဤဓမ္မနည်းနည်းသောမြင်နိုင်ခြင်းသောတရားကိုသရဏရှုမှတ်သောအပြင်ပုဂ္ဂရာကိုအာဂမအကြောင်းကြည့်၍သဗ္ဗဒုက္ခ အလုံးစုံသောရှင်းရောက်သောမြတ်မှာသမုတ်တိလူရ၏ဤတိဤသောဘဂဝါမြတ်စွာဘုရားသည်ဘောဇာဂရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းတရားတော်ဟန်လောကမှာမကောင်းကျိုးတွေပြောက်ကောင်းကျိုးတွေရောက်စေတတ်တဲ့မင်္ဂလာတစ်ပါးပဲတရားလိုက်နာခြင်းသုံးတဲ့ပုဂ္ဂိုလ်တွေများတော့ကောင်းကျိုးတွေရောက်လာတာမများပါဘူးလား မူလာတစ်ပါးပဲတရားတော်ဆိုတာအလွန်နဲ့နည်းရဲ့ဓမ္မတရားတွေကံပြီးတော့နည်းနည်းဤသုဒ္ဓတော်မြင်နိုင်ရဲ့ဤအလွန်နဲ့နည်းနည်းအလွန်နဲ့မြင်နိုင်ရဲ့တဲ့အခုလိုမြတ်စွာဘုရားပွင့်တော်မူလာတဲ့အချိန်ခါမြတ်စွာဘုရားပြည်နာတော်မူတဲ့တတိပဌာန်ကြီးနဲ့တာခန္ဓာကိုယ်ထဲမှာရှိတဲ့ယုတ်တရားနံတရားသဘောတွေအနိစ္စဒုက္ခအနတ္တသဘောတွေအကြောင်းတို့တွေမြင်အောင်ရှုနိုင်တာတဲ့ယုတ်တရားနံတရားတွေ အကြောင်းနဲ့အကြောင်းဒီအကျိုးဒီအကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်နေတာလေဖြစ်တာဖြစ်တာလေမြင်အောင်ရှုမှတ်တော့အပြင်ဘုရားရောင်ရသွားပြီဆိုလို့ရှိရင်သဗ္ဗဒုက္ခပမုတ်တိသဗ္ဗလုံးသဗ္ဗဒုက္ခလုံးဆုံးသောရှင်ရမှုတော်မြတ်မှာပမုတ်တိလွတ်ရအရင်ဒုက္ခဘုရားမြတ်မှာလွတ်ရဖြစ်တယ်လမ်းဆုံးပန်းတိုင်းနိဗ္ဗာန်ကိုမရောက်ပါဘူးနော်ရောက်ပန်းတိုင်းလမ်းဆုံးပန်းတိုင်းကိုကိုယ်နိုင်တဲ့အမတ်ကိုတော့မလွတ်တော့ဘူး ဒေတာတွေကထွက်လည်းမလွတ်အိမ်ကြလည်းတတ်နိုင်တော့တော့မှတ်နေပါရသည်များအချိန်လေးမှာရသည်များကိုမြာလေးကမှတ်နေမယ်လို့ဆိုတော့နှလုံးသွင်းပြီးတော့ရှုမှတ်နေတတ်တာဣန္ဒြိထက်ကြောင့်တရားတိတ်တောင်တစ်ပါးပါပဲလမ်းဆုံးမရောက်လက်မမြောက်ရောက်လျှောက်ပါရမည် အိမ်ကြရင်လည်းမမြောက်ပါဘူးတဲ့အိဗယ်လည်းမပါပါဘူးလားပါနေတဲ့လမ်းဆုံးမရောက်ဆိုတော့အိမ်ရောက်တော့လည်းလမ်းဆုံးမရောက်သေးတော့လည်းမမြောက်နဲ့အောင်တဲ့ဟောမှုနဲ့ခြင်းမှုဒီနှစ်ခုပြည့်စုံရင်တော့လမ်းဆုံးကိုရောက်သွားနိုင်ပါလေဟောမှုကသာပြည့်စုံရင်ခြင်းမှုကမပြည့်စုံဘူးဆိုလို့ရှိရင်လည်းမရောက်နိုင်ဘူးဒါမို့ဘယ်ခြင်းဆိုဘယ်မှုရောက်ဆိုရှုမှတ်ပြီးနေရမယ်ဟောမှုကတော့ အခုချိန်ခါမှာပြည့်စုံလာများတယ်ဒီသမာဓိဆရာတော်ဘုရားကြီးစတဲ့ဆရာတော်ဘုရားကြီးများကသူတို့ကိုယ်တိုင်စိတ်ဓာတ်အထုံးပြီးတော့သူတို့တွေ့ကြတဲ့နီလန်းတို့ဆရာကြီးတွေ့ကြတဲ့နီလန်းမျိုးဉာဏပိဋကများကိုတစ်ဆင့်ဆရာတော်ငလာတော်တွေကနေပြီးတော့ညွန်ပြနေတာမရောက်ဘူးရောပဲညွန်ပြကြတာများပါလေဟောမှုဘက်ကတော့မကြည့်ဆုံးပါဘူးလားရှင်းမှုကတော့ ရှင်းမှုဘက်ကပြည့်စုံမှုမိမိတို့တောင်းအထူးသတိထားပြီးတော့အမတ်ကြီးရနေနေတာမှားနေတာအင်္ဂလိပ်တစ်ကြောင်တရားတစ်ကြောင်လမ်းဆုံးတော့ရောက်ကြောင်းပါပဲဟောမူခြင်းမှုတခုခုကမပြည့်ဝမရမြတ်တရားဟောမူခြင်းမှုတခုခုကမပြည့်ဝ မရမြတ်တရားသူပြောင်းဟောမူခြင်းမူတရားပြတဲ့ပုဂ္ဂိုလ်တရားကိုသုံးအောင်မပြတတ်ဘူးမတရားဘူးပြနိဗ္ဗာန်တရားကြီးမြင်တော့အောင်မပြပြီးနိုင်ဘူးဘုမကမပြည့်စုံဘူးဆိုလို့ရှိရင်တရားမရနိုင်ဘူးတဲ့ ဟောမှုကတော့ပြည့်စုံပါတယ်မရောက်ဘူးအောင်ပြပေးပါရဲ့ရှင်တဲ့ပုဂ္ဂိုလ်တွေကအမှတ်တည်ပြည့်အောင်မရှိနိုင်ဘူးဆိုလို့ရှိရင်လည်းတရားမရနိုင်ဘူးတဲ့ဟောမှုခြင်းမှုနှစ်စုပြေဝါဥပဝါရကြမြတ်တရားဟောမှုခြင်းမှုလက်စုပြေဝါဥပဝါ ရကြမြတ်တရားဟောမြင်တယ်ရှင်းမှုနှစ်ခုလုံးပြေဝလို့လေယခုဘဝတရားရနိုင်တဲ့လမ်းတော်ပေါင်းနိုင်လို့ရောက်နိုင်တဲ့ဘဝအမျိုးပဲတဲ့ကျန်တဲ့ပြည်သားနဲ့ရှင်းကြည့်ပါရဲ့လား ယုတ်ကြည်ရခင်တရား၄ပါးမျိုးဒါနမရှင်းရလို့မြတ်စွာဘုရားလို့အထာထာဆင်များလို့တော့တရားရကြောင်းခွန်ကောင်းခွန်သာကြီး၄မျိုးရှိနေလို့ယခုဘဝဟာတရားရလိုက်တဲ့ဘဝလမ်းဆုံးပန်းနေလို့ရောက်နေတဲ့ဘဝပဲလို့ယုံကြည်ကြီးယုံယုံကြည်ကြည်နဲ့အထုတ်ဖို့ရပါမယ်တဲ့မြတ်စွာဘုရားလက်တဲ့တော်ကဟောမှုက ပြည့်စုံမယ်ပြည့်စုံရတယ်ရှင်းမှုကမပြည့်စုံလို့တရားမရတဲ့သာရကတွေရှိခဲ့ပါလေတဲ့ဟောမှုကမပြည့်စုံလို့တရားမရတဲ့သာရကတွေရှိခဲ့ပါလေတဲ့တရားမရတဲ့သာရကတွေရှိခဲ့ပါလေမြတ်စွာဘုရားလက်ထက်တော်ကရှိတယ်လို့ခုခေတ်ခါမှလည်းရှိနေမှာပါပဲရှိနေမှာပါပဲ အမတ်တည်ပြီးသွားလို့ရှိရင်ခေါမှုကပြည့်စုံတယ်ရှင်းမှုကပြည့်စုံတယ်ဆိုရင်အမတ်တည်ပြီးသွားလို့ရှိရင်ဘယ်ချိန်ခါမဆိုတရားရနိုင်တယ်ဘယ်ကိုအမှုရမှာမဆိုတရားရနိုင်တယ်ဒါကဆံမြောက်ဖွင့်ပြရတယ်မှတ်တာမှတ်နေအမှတ်ကြည့်သွားတဲ့အခါဘယ်အချိန်ခါမှဆိုဘယ်ကူအမှုရမှာမဆိုတရားရနိုင်တယ်ဘာနဲ့ဥပမာတူလဲဓာတ်ပုံရိုက်တာနဲ့ဥပမာတူတယ်ဓာတ်ပုံများရိုက်တော့ ဓာတ်ပုံအရိုက်ခံရမယ့်ပုဂ္ဂိုလ်ကလည်းအထူးတကျရှိအောင်အနေထားလေးမှတ်အောင်မနေပြရပါဘူးဗျာဓာတ်ပုံရိုက်မဲ့ဓာတ်ပုံဆရာနဲ့သူချိန်ရတာသူရိုက်ချင်းလို့ဝင်အောင်ခုနလက်ချင်းတရားနာလက်ချင်းမချိန်ရပါဘူးလားချိန်ရရက်လက်ကဖြတ်ခနဲ့ဆိုစက်ကမှကြီးမှာလည်းဓာတ်ပုံမရတော့ပါဘူးလားဒီနေရတာတော့ကြာတယ်ရိုက်ခံမဲ့ပုဂ္ဂိုလ်ကလည်းဒီဓာတ်ပုံရိုက်ခံမဲ့ပုဂ္ဂိုလ်ကလည်းချိုးပြလေးရှိအောင် အတင့်အတင့်မပြရပါဘူးလားရိုက်တဲ့ပုဂ္ဂိုလ်ကလည်းပြင်ရတာဆင်ရတာသူ့ဓာတ်ပုံရိုက်ကွင်းတဲ့ကိုရောက်လာအောင်ဘရော့ကိုချိန်ရရိုက်လိုက်တဲ့အခါကျတော့စက္ကန့်ပိုင်းချင်းမှသူ့ဓာတ်ပုံမရတော့ပါဘူးလားအဲ့ဒီလိုပါပဲတရားမှတ်တာလေအမှတ်တရားတော့စစ်အောင်မှတ်နေရတာပဲတရားရတဲ့အချိန်ကတော့ဘယ်အချိန်မှလို့ရနိုင်ရတဲ့ကစက္ကန့်ပိုင်းကြီးတော့မရှိဘူးဖြတ်ကနေဆိုညညာပုံညာလို့ရောက်သွားတာပဲ ပြီးတော့မှတ်နေဖို့ရမိရတာဝန်မရှိနေပါဘူးလားရတဲ့အချိန်ခါသူဣန္ဒြိ၅ပါးညီမျှထက်တန်အမတ်တရားရှိသွားတဲ့အခါဖြတ်တဲ့ဆိုသက်ကံပိုင်းအတွင်းမှာရောက်တဲ့နေ့ဟောတာပါဒါကအနက်ကရရှိသွားနိုင်တယ်ဒါမျိုးပါဘယ်အမှုရာမှာကိုရရှိနိုင်တယ်ဆိုတဲ့အကြောင်းထားတာဆရာများဖွင့်ပြပါတယ် သတ္တသတ္တဗလဝေဒီဥပကလသအာရထသတ္တဂိသံတတ္တအိဋ္ဌံတတ္တနိတိတံတတ္တနိပိဇံတတ္တခါရံတတ္တဘူဇံတတ္တမကဗလာပရိဝေရောနာမနာဟောတိနတ္တိယတအရှင်ပုဂ္ဂိုလ်ကသတ္တဆရာတရားတန်ခါကံကံကျိုးဤငါးခုကိုယုံကြည်အားကုသောတရားတရားတိဗလဝတိအာရှိဝိပဒနာသာဝိပဒနာဟုလိအာရဒံအထုအာဟိ တတ္တသူပုဂ္ဂိုလ်အားဒီသံတတ္တသွားစဉ်ဘာသွားသောခန္ဓာသွားတယ်သွားတယ်လို့မှတ်နေစဉ်တိဋ္ဌံတတ္တရရှင်ဝါရသောခန္ဓာရတဲ့ရတယ်လို့မှတ်နေစဉ်နိတိသံတတ္တနိတိတံတတ္တထိုင်ခြင်းဝါထိုင်သောခန္ဓာထိုင်တယ်ထိုင်တယ်လို့မှတ်နေစဉ်နိတိသံတတ္တလျှောင်းခြင်းဝါလျှောင်းသောခန္ဓာလျှောင်းသောခန္ဓာလျှောင်းတယ်လျှောင်းတယ်လို့မှတ်နေစဉ်ခါရန္တတ္တဒီဒီခဲပွဲတို့ကိုခေစားတယ်ဝါခဲတယ်ခဲလို့ မှရည်စင်ဘုံဇာတတထမင်းစားတော့သာဝတ္တဘရော စားနေရင်ဝါစားတယ်စားတယ်ဝါတယ်ဝါတယ်တော့မှနေစဉ်ငကဗလာပရိဝေရောနာမမေခိုထိုးထွေးသည်ဖြစ်မည်သည်နာဟောတိတိမဖြစ်ဘူး၏နတ်တိမရှိဣတိဤသို့အထာရာစီဝန္ထာရာဆရာဤတံဝနိတိကောင်းစွာမတွေ့ဖွင့်ပြတော်မူခဲ့ပါ၏တည်း အရှင်ပုဂ္ဂိုလ်မှာယုံကြည်တဲ့တရားကြီးရတယ်အပြည့်ရှိတယ်အခုတော့ဖောင်းနဲ့ပိန်နဲ့ထိုင်းနဲ့ကြည့်တယ်ကြွရဲလမ်းနဲ့ချရဲစားရဲတောင်းတယ်ဝါရဲမျိုးနဲ့ဆက်ပြီးမှတ်နေရင်မှတ်နေရင်လည်းပဲအမှတ်တည်ပြီးသွားတဲ့အခါမိဒါနာမှာတရားဥစဉ်နဲ့တရားနိုင်တယ်ဆိုတဲ့တရားတော်မှာယုံကြည်တဲ့တရားတရားကလည်းအပြည့်ပဲရှိတယ်ဝိပဿနာနဲ့သူစုဆရာအားထုတ်ရင်ဒီအင်္ဂါနှစ်ပါးနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်တရားအားထုတ်တဲ့ပုဂ္ဂိုလ် သွားရဲ့လက်တရားချင်းမတိရပါနိုင်တယ်မဟုတ်တရားရနိုင်တယ်ရရဲ့လက်မဟုတ်တရားရပါနိုင်တယ်ထိုင်နေတဲ့ခိုက်တံမှလည်းထိုင်နေထိုင်နေလို့မှတ်နေတယ်တရားချင်းမတိရပါနိုင်တယ်နေအောင်နဲ့အခိုက်တံမှလည်းတရားနဲ့တရားနဲ့လို့မှတ်နေခြင်းတရားချင်းမတိရပါနိုင်တယ်ဒီဒီခဲပေါ်တဲ့ခဲစားနေတဲ့ခိုင်တံမှလည်းခဲတယ်ခဲတယ်စားတယ်ဆက်လို့မှတ်နေခြင်းတရားချင်းမတိမဟုတ်တရားရပါနိုင်တယ်မင်းစားတဲ့အာဟာရတွေဒီဝဲသုံးဆောင်နေတဲ့ခိုက်ကမလဲစားတယ်စားတယ်ဝါတယ်ဝါတယ်မျိုးရမျိုးရစသည်မှတ်နေရတဲ့ ယောက်ျားတွေရသွားနိုင်တယ်တဲ့ထရဆိုင်ဖွင့်ကြတယ်ငလာပလာပရိဝေရောနာမှာနာဟောတိနတ္တိပတိပတိတေကတာမိချက်နဲ့ခုပြတယ်ပဂရိနဲ့ဆုံးပြတဲ့နဲ့ပြန်ထွက်တယ်နာဟောတိနဲ့ရှုပ်ပြီးနတ္တိမကြီးနာဟောတိမှာကတာမိတာတစ်ခုနာတစ်ခုနတ္တိမှာကတာမိတဲ့နာကတစ်ခုပတိတေကတာမိတဲ့နာတစ်ခုကန့်ကွက်လိုက်တာအခါမှာသရာရေးရပဂရိနဲ့ဆုံးပြတဲ့နဲ့ပြန်ထွက်တယ် အတ္တိဧဝရှိတာနဲ့ဒီမရရှိဘူးဆိုတာဟုတ်ကုန်မဟုတ်ဘူးရကိုရရှိနိုင်တယ်ဆိုတဲ့အမျက်မထွက်လာပါဘူးလားရကိုရရှိနိုင်တယ်သင်္ခါကတော့နှစ်ပါးပဲယုံယုံကြည်နဲ့အထုယုံယုံကြည်ရှိတဲ့တရားတရားကထက်တန်းနေခြင်းဒီလိုသာသာအထုနေခြင်းဆိုဒီအင်္ဂါနှစ်ပါးနဲ့ပြည့်စုံရကိုရနိုင်တယ်ဘယ်အမှုရာမှမဆိုရနိုင်တယ်လို့အထာရဆိုင်ဆင်ပြယုံကြည်စရာအာကိုးစရာမကောင်းပါဘူးလား လူကြီးတွေကအားကိုးကြတယ်ဆိုတော့ဒါကြောင့်တော့မှားမြတဲ့လမ်းဆုံးမှန်းတယ်မရောက်မရသွားရင်လည်းမှတ်ရရင်လည်းမှတ်ထိုင်ရင်လည်းမှတ်ကြောင်ရင်လည်းမှားသာနေရင်လည်းမှားဆိုပြန်လာပြန်လည်းမှတ်တာနေတယ်ရှင်မှုပြည့်စုံသွားတဲ့အခါဘယ်အချိန်မှသူရသွားနိုင်တယ်တဲ့မြတ်စွာဘုရားလက်ထက်တော်အခါကဟောမူကာရကြည့်ဆုံးကြီး ရှင်းမှုမပြည့်စုံတဲ့ပုဂ္ဂိုလ်တရားမရတဲ့သာရကရှိခဲ့ပါတယ်။ဒီချိန်တော့ကမြတ်စွာဘုရားသံဃာဒီမှာသင်သုံးနေတဏိလောကမှာပိတ္တဆိုတဲ့ဒကာနဲ့ကရံတကာလို့ခေါ်တဲ့ပရပိုက်ကြီးအောင်မြတ်စွာဘုရားထံရောက်လာမြတ်စွာဘုရားတရားဟောအတန်တပပုဂ္ဂိုလ်စသည်ဖြင့်ပုဂ္ဂိုလ်၄မျိုးဟောကြားနာကြကြအချင်းချုပ်ဟောတော့နာကြနဲ့နောက်အခြေတွင်ဟောတော့စိတ္တနဲ့ပရပိုက်ထသွားကြတယ်မြတ်စွာဘုရား တပည့်တော်တို့လူတွေဆိုတာလူမှုကိစ္စအလွန်များပါတယ်ခင်ဗျာဆိုပြီးတော့ထားသွားကြမြတ်စွာဘုရားတရားဆုံးအောင်ဟောကြပါတယ်တရားဆုံးတော့မြတ်စွာဘုရားမိတ်ကြပါတယ်စိတ္တဆိုတဲ့အခါဟာဒီတရား၄ပါးဆုံးအောင်နာလိုက်မယ်ဆိုလို့ရှိရင်တရားအဆုံးမှာပေဒကပိတ်တဲ့အရှင်သောတာပန်ဖြစ်လို့ရောက်သွားနိုင်တယ်အခုတော့တရားဥပဒေနဲ့လွဲသွားပြီမြတ်စွာဘုရားကိုယ်တိုင်ဟောတော့ ဘောမှုကမပြည့်စုံပါဘူးလားစိတ်တာနာမှုပြည့်မှုကမပြည့်စုံတော့တရားမရဘူးတဲ့အဲ့ဒီမှာအထရာဆရာကြီးကတရားမရနိုင်တဲ့အကြောင်းနှစ်ပါးဖွင့်ပြပါတယ်ဟောမှုနဲ့ရှင်းမှုမပြည့်စုံလို့ရှိရင်တရားမရနိုင်ဘူးတဲ့လမ်းဆုံးပန်းနဲ့မရောက်နိုင်ဘူးနောက်ပြီးတော့ပါပမိတ်တာလို့ခေါ်တယ်မိတ်ဆွေဇိုးနဲ့သွားကောင်းပြီးလို့ရှိရင်တရားမရနိုင်ဘူး ရနိုင်ဘူးတဲ့ဘဝဘောကပုရပါရမီကုသိုလ်ရှိဘူးလို့တရားရနိုင်တဲ့ပုဂ္ဂိုလ်ဒါသုံးပါးနိုင်မတရားဖုတရားနိဗ္ဗာန်တရားတွေကိုရနိုင်တဲ့ပုဂ္ဂိုလ်ပင်ဖြစ်သေးအောင်ပါပမိတ်္တမိတ်ဆွေတို့နဲ့သွားပေါင်းပြီးမယ်ဆိုလို့ရှိရင်ဒီဘဝမှာတရားမရနိုင်တော့ဘူးတဲ့ဟောမှုရှင်းမှုရှင်းမှုကမပြီးဘူးလို့တရားမရတာတော့စိတ္တကိုပဲရှင်ပြရတယ် ပါပမိတ်တာမိတ်ဆွေတို့နဲ့ပေါင်းလို့တရားမရအပင်ကြီးကိုကြားသွားတဲ့သာရကကိုတော့အဇာတသမင်းကိုပြရင်အဇာတသမင်းဆိုတာယန္တာပိတံမကြာခဏကြားဘူးပါသူနာမည်ကအဇာတတတုနှစ်ခုပေါင်းတာအဇာတတလို့ခေါ်လိုက်ပါဠိလိုတော့အဇာတတတုအဇာတကမမွေးဖွားခြင်းကတတုရံသူဖြစ်နေတဲ့ပုဂ္ဂိုလ်မွေးဖွားခြင်းက မိခင်ရဲ့မေတော်ရဲ့ဝမ်းထဲကိုရောက်လာတဲ့ကသူ့ရဲ့ချင်းချင်းကဖခင်မင်းကြီးရဲ့လက်မောင်းလေးကိုတောက်ချင်နေတယ်ဘယ်လိုချင်းချင်းမျိုးလဲမသိဘူးပုံနာကြီးမေးတော့အင်းဖခင်ပြန်တတ်မယ်မင်းသားဇာတကဆိုဖခင်တတ်မယ်မင်းသားဖခင်တတ်တဲ့မင်းသားဒီဝဒနဲ့သွားပေါင်းပြီးတယ်တကူရှင်တကူကြီးကြရပြီးတော့သူ့ဘက်ကိုပေါင်း တကိုယ်ရပေါင်းသိမ်းတော့ဖခင်ဘိက္ခာရမင်းကိုတတ်ခိုင်းသူကိုယ်တိုင်ကမြတ်စွာဘုရားကိုတတ်ဖို့ရအစီအစဉ်နေတော့ဖခင်ဘိက္ခာရဘိက္ခာရမင်းကြီးကိုတတ်ခဲ့တဲ့အတွက်ကြောင့်အနန္တရိယကံထိုက်သွားတယ်ထိုက်သွားတဲ့အတွက်ကြောင့်တရားမရတော့ဘူးတဲ့ ဒီလေဖြစ်ဖြစ်တော့အဇရတမြင်တာမြတ်စွာဘုရားသာမညသလားသုဒ္ဓံကိုခေါ်တဲ့အခါမှာနာကြားပြီးတော့အဆုံးမှာသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ပဲဒါကပြည့်နေတဲ့ပုဂ္ဂိုလ်ပဲတဲ့လူနဲ့သွားပေါင်းလိုက်တော့လူနဲ့သွားပေါင်းလိုက်ပါလေဒီဝါဒနဲ့ပါပါမိတ်နဲ့သွားပေါင်းလိုက်တော့တရားမရတဲ့ရှင်အပင်ကြီးကိုကြာသွားတယ်လောဘကုန်ကြီးနေရကိုကြာသွားတယ်ယခုတိုင်အောင်ခံရလို့ပါပဲတဲ့ ပါပမိတ်ကြောက်เสียမကောင်းပါဘူးလားတရားလည်းမရအောင်အပေလေးလည်းကြာသွားအခုဖြစ်တော့ဒီလိုတော့ဂုံပြနေတဲ့ပါပမိတ်တွေကတော့ဒိဋ္ဌိရှိကြတော့ပါဘူးတဲ့မိစ္ဆာပါပမိတ်တော့မရှိပါဘူးလားဝါရတေဘာအယူတဘာတွေပါပမိတ်လို့မိစ္ဆာအယူတွေပါပဲလူကြီးရတော့ဒိဋ္ဌိကိစ္စမရှိတော့ပါဘူးလူငယ်လူရွယ်တွေကတော့သူတတိမထားရပါဘူးလား မိစ္ဆာဝါဒသဘောကျပြီးအဲ့ဒီပုဂ္ဂိုလ်နဲ့သွားကောင်းတင်ဆက်ဆံလို့ရှိရင်သူတို့ဝါဒတွေသူတို့ယူဆတွေကဖြစ်သက်သွားမယ်ဆိုလို့ရှိရင်ဘဝဘောကပုဒ်ပါမီသူတွေရှိမှုခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်စေကမူတရားမှရမှရနိုင်ပါတော့မလားအတူတတိထားရမယ်။ကျန်တဲ့ပိဋကများတော့ခိုင်မာပါရဲ့။တာမတရားအာမထုတ်ပြီးတဲ့ပုဂ္ဂိုလ်တွေမခိုင်မာကြလို့ပါပမိတ္တတွေလက်ထက်ကိုရောက်ရောက်သွားကြတယ် အတော်ကြောက်စရာကောင်းတာပဲလို့ကြောက်စရာမကောင်းပါဘူးလားဟုတ်စရာကောင်းတယ်တကယ်ကိုလမ်းဆုံးပန်းတိုင်းအဖုံမပြနိုင်တဲ့တရားဥပဒေနဲ့တည်းလွဲသွားရတယ်ပါပမိတာကြောင့်လွဲသွားရအပင်မျိုးကိုဆက်ရတယ်ဟောမှုကပြည့်စုံပြီးတော့ရှိမှုကမပြည့်စုံတဲ့အတွက်ကြောင့်တရားမရတာဖြစ်တာတဲ့မြတ်စွာဘုရားတရားကိုဆုံးအောင်မနာကြဘူး ပါပမိတကိုသွားပေါင်းမိတဲ့အတွက်ကတရားမရတာတော့အဇတသမင်းသာဟောမှုကမပြည့်စုံလို့တရားမရတဲ့သာရကလက်စွာဖျက်လက်တော်ခါကလက်စွာဖျားရာဇီတို့ပြည်ဝိလုံကျောင်းမှာတင်တောင်းနေအဲ့ဒီရာဇီတို့မြို့ဝမှာ ပုံနာကြီးတယောက်ရှိတယ်ဒင်းစာဒီပုံနာကြီးတဲ့ပုံနာမျိုးဆိုမြန်မာ ကိုးကွယ်တဲ့ဒိဋ္ဌိအယူအဆဒီနေ့တော့ခါအရှင်သာရိပုတ္တရာနဲ့ဓနိစာယီပုံနာယီနားနဲ့မှသွားဆုံမိကြအရှင်သာရိပုတ္တရာကလည်းပုံနာမျိုးဓနိစာယီပုံနာကြီးလည်းပုံနာဆိုတော့ပုံနာ ပုံနာချင်းဆိုတော့အဝတ်ချင်းရတာမတူရဲ့အယူဝါဒချင်းရတာမတူသွေးသားကတော့သူနေတော့သွေးတာနဲ့သူနဲ့သူစကားပြောနေတဲ့စိတ်တွေဖြစ်လာပုံနာကြီးကလာတော့နှုတ်ဆက်လျှောက်တာ အရှင်သာရိပုတ္တရာဆိုတော့ပညာအရာမှာဣတိရတဲ့ပုဂ္ဂိုလ်အနေထိုင်ရတဲ့အလွန်ပြည့်စုံတဲ့ပုဂ္ဂိုလ်သက္ကုံတိချာလို့သူ့ဟာသူသွားနေတာကိုမြင်တော့ချီညိုပြီးတော့ကုန်သားကြီးအနိကသူလျှောက်ထားခြင်းလားလျှောက်ထားတယ်ကုန်သားကြီးဆိုတော့ဘေးရင်ရာတွေမှာသူမကြွန့်ခြင်းလားသူသိထားပြီးသားသူမသိတာတွေရှင်သာရိပုတ္တရာမျိုးလျှောက်ထားတယ်ရှင်သာရိပုတ္တရာမသိ ပုံငါကြီးသိချင်တာတဲ့ဟူပို့တော့သဘောကျအောင်ဖြီးဖြီးတော့စိတ်သဘောကျတယ်သဘောကျတော့ရှင်သာရိပုတ္တရာဆိုကြီးညိုပါတယ်ရှင်သာရိပုတ္တရာကြီးညိုတော့မြတ်စွာဘုရားကဆက်ပြီးကြီးညိုတယ်ရှင်သာရိပုတ္တရာတည့်ရဲ့ဆရာမြတ်စွာဘုရားပဲလို့ညွှန်ပြတယ်မြတ်စွာဘုရားလည်းကြီးညိုတိတိအယူရတယ်ဘုရားဘာသာဘုရားဘာသာပုဂ္ဂိုလ်ရှိသွားဒီနေ့စာရေးပုံနာကြီး အသက်အရွယ်တော်တော်ကြီးလာတဲ့ခါကျတော့ကွယ်လွန်ဖို့ရယောဂဝိညာဆွက်ကပရိညာတောင်းမှုကလက်ပြောင်းပြီးတော့ညင်းညူနေရတဲ့ယောဂဝိညာလုံးပြင်းထန်တယ်အဲ့ဒီအချိန်ကမှမြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာမထေရသတိရလာတယ်သတိရတော့ယောက်ျားတယောက်ခေါ်ပြီးတော့မြတ်စွာဘုရားထံသွားပါမြတ်စွာဘုရားရဲ့ခြေတော်သူ့ကိုရှိခိုးချလိုက်ရှိခိုးချလိုက်ပါတယ်တော့ အမြင်သာကြီးပုံသားကြီးကထောက်ထားလိုက်ပါတယ်မြတ်စွာဘုရားကိုသေကုံထားပြီးလျှောက်ထားပြီးတဲ့အခါအရှင်သာရိပုတ္တရာကံသွားပြီးတော့ရှိခိုးဥစ္စာလျှောက်ထားပါအောင်အမြင်သာကြီးပုံသားကြီးကယခုချိန်ကမှအိယာဖျက်ထားလို့မရတော့ပါဘူးဆိုတော့ဦးနှင်းပြင်းထန်သွားခံစားနေရပါတယ်အရှင်သာရိပုတ္တရာဒီရဲ့ခြေတော်သမုတ်ရှိခိုးလိုက်ပါလေရှင်သာရိပုတ္တရာဖြစ်အချိန်ရလို့ရှင်လည်းအိမ်ကိုခိတ္တကြွလို့ပါလို့ရှင်းခဲ့ပါအမျိုးသားတယောက်သိလွတ်လိုက် မျိုးသားတရားမျိုးသားဆီလို့လိုက်တဲ့အတိုင်းငါဆောင်ပြောက်အရှင်ကလျှောက်ထားလျှောက်ထားပြီးတဲ့အခါသင်္ဃာယုတ်တမ်းတေကိုလျှောက်ထားမြေစာဤပုံနာအခုသင်္ကမအေးရရမတတ်နိုင်တော့ပါဘူးခင်ဗျာယောဂဥဒ္ဒရေပြင်ကခံစားနေရပါတယ်ခင်ဗျာရှင်သာရိပုတ္တံဖြစ်ရဲ့ခြေတော်သူကိုရှင်းခိုးလိုက်ပါတယ်ခင်ဗျာရှင်သာရိပုတ္တံဖြစ်ရှင်ရလို့ဆိုရင်အင်ကိုခိတ္တလျှောက်ပါလို့သင်ခံလိုက်ပါတယ်ခင်ဗျာလျှောက်ထားတော့ရှင်သာရိပုတ္တံဒီနေ့စာဤပုံနာဤအိမ်ကြွသွားဒီစာဤပုံနာဤသိရပြီးမှသင်ထားတဲ့ ရှင်သာရိပုတ္တရာမတိအတွက်ခင်းရတဲ့နေရာမှာအတာရထိုင်ထိုင်လိုက်တဲ့အခါကြည့်လိုက်တော့ဒီနိစ္စဤပုံနာကြီးကအချိန်တိုင်းအတွင်းမှာဘလုံးတော့မယ်ဆိုတာကိုရှင်သာရိပုတ္တရာမတိသိသွားတော့တရားဟောပါတယ်တဲ့ရှင်သာရိပုတ္တရာမတိဆိုပညာအရာမှာသိရတဲ့ပုဂ္ဂိုလ်စစ်စစ်တရားရေဟောဒီနိစ္စဤပုံနာကြီးမရဲစင်းရဲနဲ့တိရစ္ဆာန်စင်းရဲဘ누구ကတက်တာရရပါတယ်တိရစ္ဆာန်စင်းရဲကအမြင်နဲ့တက်တာရရပါတယ်ခင်ဗျာ ဒိဋ္ဌံဆင်းရဲနဲ့စိတ်ဓာတ်ဆင်းရဲစိတ်ဓာတ်ဆင်းရဲကနိမြတ်တ္တရာရပါတယ်ခင်ဗျာစိတ်ဓာတ်ဆင်းရဲနဲ့အတူတူပဲဆင်းရဲတူပဲဆင်းရဲနိမြတ်တ္တရာရပါတယ်ခင်ဗျာအတူပဲကဲနဲ့လူတွေနဲ့ဘူးကချမ်းသာခွင့်ပုံများပါတယ်လူတွေကချမ်းသာခွင့်ပုံများပါတယ်ခင်ဗျာလူတွေနဲ့လူကြီးနဲ့သူတို့မှလည်းနောက်ကြီးနဲ့ဘသူကချမ်းသာခွင့်ပုံများတယ်သူကသူတို့မှလည်းနောက်ကပို့ပြီးတော့ချမ်းသာခွင့်များပါတယ်ခင်ဗျာဒါအောင်လိမ့် စုမာရိနဲ့တာဝရိနာတာဝရိနာကပို့ပြီးတော့ဆန္ဒမှုများပါတယ်တာဝရိနာနဲ့ယာမယာမကဆန္ဒမှုပို့များပါတယ်ပဲဆရာယာမနဲ့တုတ်တိတာတုတ်တိတာကပို့ပြီးတော့ဆန္ဒမှုများပါတယ်ဗျာတုတ်တိတာနဲ့နေမာရဏိနေမာတိကပို့ပြီးတော့ဆန္ဒမှုများပါတယ်ဗျာနေမာတိနဲ့ပရဏိကဥဒ္ဒောတိလူကဆန္ဒမှုပို့များတယ်ပရဏိကဝန္ဒဝတိကပို့ပြီးတော့ဆန္ဒမှုများပါတယ်ဗျာပရဏိကဝန္ဒဝတိနဲ့ဇမနဲ့ဆဲနဲ့ဘုရားဆန္ဒမှုပို့များပါတယ်ဇမရီယာပို့ပြီးတော့ဆန္ဒမှုများပါတယ်ဗျာ ဓမ္မကြီးတောင်စိတ်ကိုညွတ်သွားအဆင့်နဲ့ပေါ်လာတယ်။ပုံနာမျိုးဆိုငကိုရရဓမ္မကိုစိတ်ကညွတ်ပြီးတော့ပုံနာကြီးကသဘောတရားဓမ္မကြီးရောက်ကြောင်းတရားဟောပါတယ်။မေတ္တာကရုဏာမုဒိတာဥပ္ပခာပြုတော့ဒီလိုတရား၄ပါးဟောတယ်။ပုံနာကြီးအလောကလုံးမှာရှိနေကြတဲ့သတ္တဝါတွေကိုသိဉာဏ်ကျမ်းမှချမ်းသာကြပါစေ။ဒီဟန်တရေပြညာပါစေ။ကိုယ်ဆင်းရဲခြင်းပါစေ၊စိတ်ဆင်းရဲခြင်းပါစေကိုယ်စိတ်ဉာဏ်ချမ်းသာသွားခြင်း မိတို့ရဲ့ခန္ဓာကိုယ်ကိုရွတ်ဆောင်နိုင်ပါစေမေတ္တာတရားပွားများပုံဟောပြဒီနိစ္စဤပုံနာဤသဘောကျဒီလောကလုံးမှာရှိနေတဲ့ဒုက္ခတတ္တဝါတွေဒုက္ခဥဒ္ဓမြတ်မှာလွတ်သွားကြပါစေလွတ်သွားကြပါစေဘုရားပွားပုံဟောပြဒီနိစ္စဤပုံနာဤသဘောကျဒီလောကလုံးမှာရှိနေတဲ့ဒုက္ခတတ္တဝါတွေချမ်းသာခြင်းတို့ကြောင့်နေကြတဲ့တတ္တဝါတွေတို့ရရှိတဲ့စီစဉ်ချမ်းသာခြင်းမှာ မဆိုးရောသွားကြပါလိမ့်မယ်ဒီနေ့တိုင်းမှာဒီနိုင်ရပါစေဆိုတဲ့မူတာပွားများပုံဟောပြမိဆိုင်ပုံတိုင်းသဘောကျဒီလောကလုံးမှာရှိနေကြတဲ့သုတိရသဒ္ဓဝါရီဆင်းရဲခြင်းလိုရောက်နေကြတဲ့သတ္တဝါတွေဒီလောကလုံးမှာရှိနေကြတဲ့ပဋိဒါသတ္တဝါတွေချမ်းသာခြင်းလိုရောက်နေကြတဲ့သတ္တဝါတွေချမ်းသာဆင်းရဲတွေနဲ့တွေ့နေကြရတာသူတို့ပြုထားတဲ့ကံကြောင့်ပဲသတ္တဝါတွေကသမတကာပဲဆိုတဲ့ဥပေက္ခတရားဟောပြဟောပြတဲ့ကဘုံသားကြီးသဘောကျ မေတ္တာကုဏမုဒိတာဥပက္ခမြုံတရားပွားများပုံသဘောကျပြီးပွားများနေပွားများခိုင်လာပြီးတော့အရှင်သာရိပုတ္တရာဖြစ်ပြန်ကြွပါတယ်ပြန်ကြွနားတစ်ဝက်လောက်ရောက်နေဓမ္မစာကြီးဘုံသာကြီးကျွတ်တော်မူတာဘုံတော်မှာဓမ္မကြီးရောက်သွားမြတ်စွာဘုရားအကြောင်းတော်ကနေပြီးတော့အာလုံးသိနေဓမ္မစာကြီးဘုံသာကိုရှင်သာရိပုတ္တရာဖြစ်တရားဟောနေတာတရားဆုံးအောင်မဟုတ်ဘူး ရှင်သာရိပုတ္တရာမကြီးမရောက်ခင်ကရဟန်းတော်တွေမြတ်စွာဘုရားမိတ်ကြားတယ်။သာရိပုတ္တရာတရားဆုံးအောင်ဟောတဲ့အတွက်ကြောင့်ဇနင်းစာရိပုဏ္ဏကြီးကွယ်လွန်လာပြီးတော့ရုပ်ညံ့တဲ့ဓမ္မကြီးမှာတွားဖြစ်နေပြီ။ဒီနေ့ဓမ္မလောကိနိဗ္ဗာန်တတိဒီနေ့ရုပ်ညံ့တော်ဓမ္မလောကိဓမ္မအပြည့်နဲ့နိဗ္ဗာန်တတိဖြစ်နေရ၏။သာရိပုတ္တရာတရားဆုံးအောင်ဟောတဲ့အတွက်ကြောင့်ပုံနာကြီးရုပ်ညံ့တဲ့ဓမ္မကြီးမှာတွားဖြစ်နေရပြီ။ဓမ္မကြီးဆိုတာ အလွန်အထက်တန်းကြတာပဲတဲ့မေတ္တာကရုဏာမုဒ္ဒဥပကာဒတရားတွေအမြဲပွားများနေတဲ့ပုဂ္ဂိုလ်တွေကာမတဏှာဆိုတာအာယုံ၅ပါးကာမဂုဏ်တရားတို့လိုချင်တဲ့ကာမတဏှာလုံးဝမရှိဘူးအမတဏှာမရှိတော့မချမ်းသာပါဘူးလားစိတ်ဆိုးအမြဲထွက်တတ်တဲ့ဒေါသဆိုလုံးဝမရှိဘူးမချမ်းသာပါဘူးလားမေတ္တာကရုဏာမုဒ္ဒဥပကာဒတွေပွားများတဲ့ပွားများလို့ရရှိတဲ့ပီတိပီတိဘက္ခတဲ့ပီတိဖြစ်နေ ဝနေကြတာပါပဲတဲ့ဒီဒီဒက္ခဒီကြည့်လို့ပြည့်စုံတဲ့အာဟာရတွေတော့မမှုဝဲရဘူးအဲ့လိုပြည့်စုံတဲ့ဘုံဘဝကိုတက်တန်းကလည်းချိန်လိုက်တာကဘာနဲ့ချိန်လို့ရှိတယ်အဲ့ဒါလိုအလွန်ချမ်းသာကုန်ရတဲ့တက်တန်းကြီးအလွန်ရှိတဲ့လွန်ရှိတဲ့မြမာကိုမြတ်စွာဘုရားရှင်နေမြမာလောကီလေးပါတည်းရှင်နေရုပ်ညံသောမြမာလောကီမြမာအတိ၌နေပါတည်းဖြစ်နေရ၏ဘာကြောင့်ဒီလိုခေါ်ရတာလဲဆိုတော့မြမာပြမာဖြစ်ရင်ဖြစ်ရများတော့လေ အပေတန္တရာမှတော့မလွတ်သေးဘူးတဲ့တရားမရသွားတော့အပေတန္တရာမှလွတ်ပါမလားမလွတ်သေးဘူးသောတာပန်တရားအနာဂံဟန္တာဆရတဲ့အဖြစ်လို့သောတာပန်တရားကအနာဂံချီအောင်တရားမရသွားသေးတော့တရားမပါသွားတော့ဇမာပြီမာပြီဖြစ်ပင်ဖြစ်တာများတော့လေယုံညံ့သေးတာပါယုံညံ့သေးတာပါပဲအပေတန္တရာနဲ့တစ်ဆက်ဖြစ်တည်နေသေးတယ်ယမပြီမာတဝင်းဝင်းဝက်သက်ပြင်းမာတရှင်းရှင်းမကြဘူးပါဘူးလား ဗမာပြည်မှာဖိုးရောင်ကိုပါလေးနဲ့သဝင်းဝင်းကဘာနဲ့ချီအောင်ဒီနေ့ရပြီးနောက်တော့အဲ့ဒီဓာဟုံလေးကုန်းသွားတဲ့ဟုတ်ကောဟုံလေးကုန်းသွားတဲ့ခါကျတော့ဘယ်ရောက်သွားလဲဝက်စင်းနေရောက်သွားတယ်။ဒါကြောင့်ဒီနေ့ဓမ္မလောကီယုံနဲ့ဓမ္မယုံနဲ့ဓမ္မပြီးမှရှင်းပြပြီ။ရှင်သာရိပုတ္တရာပြေရောက်သွားတော့ရှင်သာရိပုတ္တရာသင်တရားဆုံးအောင်မဟောတဲ့အတွက်ကြောင့်ဘုံနာကြီးကယုံနဲ့ဓမ္မပြီးရောက်သွားပြီ။ မြတ်စွာဘုရားအကြည့်တင်တဲ့အနေနဲ့မိတ်ကြတော့မြတ်စွာဘုရားလိုဆိုလို့ရှိရင်မြတ်စွာဘုရားခုန်တဲ့ရလို့ရှိရင်ဓမ္မပြည်တိုင်အောင်မသွားပြီးတရားဟောပါမယ်ခင်ဗျာ။နောင်များနဲ့တရားကိုဆုံးအောင်ဟောပါမယ်ခင်ဗျာ။ကြောက်ထားတော့ဓမ္မပြည်လိုက်သွားပြီးတရားဟောရတယ်ဒီတော့မှပုံနာကြီးကတရားရသွားတယ်တဲ့။သူပြည်မှာတရားရတော့ပါရဲ့လား။ဘာမပြည့်စုံလို့ပါလဲ။ဟောမှုကမပြည့်စုံဘူး။ဘာတရားဟောတာပါလဲ။ ဓမ္မစုတရား၄ပါးဓမ္မစုတရား၄ပါးသောလောကချမ်းသာကြောင့်လောကီချမ်းသာရဲ့လောကီချမ်းသာရဲ့တရားပါပဲလောကုတ္တရာချမ်းသာရဲ့မဟုတ်ဘူးမရောက်ဘူးရောက်တော့တစ္ဆာ၄ပါးမပါတတိပ္ပံတရား၄ပါးမပါတော့တစ္ဆာ၄ပါးလည်းပွားများခြင်းကိစ္စမပြီးတော့တရားတွေမြင်ရပါဘူးတဲ့ခေါ်မှုကမပြည့်စုံတော့အမြင်စာကြီးဘုံသားကြီးတရားမရပါတဲ့တာရကပါပဲတဲ့ ဟောမှုနဲ့ရှင်းမှုတစ်ခုမပြည့်စုံတရားမရနိုင်ဘူးအခုခေတ်ကမှာတော့ဟောမှုကပြည့်စုံတာများတယ်ရှင်းမှုပြည့်စုံဖို့ရှင်းမှုပြည့်စုံဖို့ဆိုတော့လူပါမှုလောကမှာနေကြတဲ့ပုဂ္ဂိုလ်ကြီးအမြဲတမ်းလေးရိတ်တာကိုမဝင်နိုင်ကြရှင်းမှုပြည့်စုံမှုကဘယ်လိုများရှိရပါမလဲခင်ဗျာအထွေထွေသိသိမှတ်ပြီးတော့အိမ်မှာနေတဲ့ခိုက်တာနဲ့မှတ်လို့မရပါဘူးလား ဖြည်းဖြည်းသာသနာလုပ်ရတဲ့အချိန်ခါတိုင်းမှာအမှတ်သိနေပြီလို့နောက်လက်ကျင်ရလာတယ်အခါကျတော့အကုန်လုံးပဲအရာရာမှာမှတ်လို့ရလမ်းဆုံးမရောက်ခင်မှာဒီလိုပဲမှတ်နေရမှာပဲတဲ့အဲဒါလို့သိက္ခာဝါနေပြီးဆောင်ရွက်နေရင်လည်းတရားလူပြည့်နဲ့ရသွားတဲ့ပုဂ္ဂိုလ်တွေရှိခါကရှိခဲ့ဘူးတဲ့တစ်ချိန်တော့ကဒီလိုဒီမှာမလိယဒီပါဆိုတဲ့ယဟန်ငယ်တပါစတင်ဟန်ငယ် စာသင်ကြီးသိနေနဲ့ဂျိုးကြဂျိုးကြောင်ကလည်းအစမပွားများတာဘွာကျုံခဏကြီးကြတော့ယဟန္တာဖြစ်သွားတယ်အဲ့ဒီမတိယဒေဝကလည်းယဟန်ကသုံးဝါရမန္တလာရမဆိုတဲ့ကျောင်းတက်ကြီးတစ်တိုက်မှာစာလာတင်တဏီတော့ခဆုံးခံထွက်အာယုံဆုံးခံထွက်တော့ရွာတရားလို့ထွက်သွားကံလာရွာတဲ့ရွာဦးကအိတ်တိန်ကနေဓမ္မကြီးကြောက်တာဆုံးထွက်လာအောင် ယမလိယလေးပါတတိပဌာအခြေခံကရှိတော့အမှတ်တရနဲ့ဆုံးခံမြတ်စွာအလေးချဆက်ကုန်လေးချပြီးတော့အမှတ်တရနဲ့ဆုံးခံတာပါဒကမာကြီးမြင်သွားတော့သာအရင်ကိုကြည်ညိုသွားတယ်အရှင်ဘုရားဖေအကြောင်းတိုက်ကလည်းဘုရားမန္တရာရာမအကြောင်းတိုက်ကပါဘာကိစ္စနဲ့ဒီကြောင်းတိုင်းမှာလာနေရလဲစာတင်တဲ့ကိစ္စနဲ့စာလာတင်တာပါဒီလိုဆိုလို့ရှိရင်တော့ဒီမန္တရာရာမ ။ရှောင်းတိုင်းမှာစားသိတဲ့ခိုင်ကတပြီတော့အိမ်မှာပဲဆုံးခံပါဗျာ။အခြားတော့အိမ်ကြီးမှာမခံပါနဲ့တော့ဗျာ။အိမ်မှာပဲဆုံးခံဆုံးနေဆက်ကအိမ်မှာလည်းတစ်ခါလေးဆုံးပြီးဖုံးပေးသူဝတ္တမလို့ရှုလူတဲ့အခါရှိရအစဉ်အလာရအနုမောဒနာတရားဟောကြရတယ်။စာတင်တာဆိုတော့အနုမောဒနာတရားလည်းဟောတတ်ဘူး။ဟောတတ်တော့သုပိတရားလေးပဲဟောတယ်။သူခံဟောသူ ဒုက္ခမုံသတုဒုက္ခချမ်းသာခြင်းဤဟောတုဖြစ်ပါစေဒုက္ခဆင်းရဲဥဒ္ဓမြမှာမုတ်တုလွတ်သွားပါစေဓမ္မကြီးချမ်းသာပါစေဓမ္မကြီးဆင်းရဲဥဒ္ဓမြမှာလွတ်သွားပါစေဒါပဲတရားဟောတာလေဘယ်နှခွန်းဟောတာပါနှခွန်းပဲဟောတာလေအဲဒီလိုပဲစပေတရားလေးဟောခေါင်းလို့ပြန်သွားစာနဲ့သင်အချင်းများလည်းများလေးကြားလည်းများလေးမှာဒုကြဒုကြမှာဝိပဿနာတရားပေါ်များအထုတ်တယ် ဘာထုတ်ဘာများအားထုတ်ဘာကျုပ်ခံကြီးကြတော့လေးနဲ့လေးဖို့အစနစ်တည်းအမှတ်ကြီးကြည့်သွားတော့လေးမလေးဖို့လေးဖို့အစနစ်တက်ပြီးတော့ယဟန္တာဖြစ်သွားတယ်ယဟန္တာမှလည်းတာမညယဟန္တာမဟုတ်ဘူးတဲ့ပဋိသမီကပတ္တယဟန္တာပရိကအတုံးကိုအကုန်တက်မြောက်တဲ့ယဟန္တာပုဂ္ဂိုလ်ဖြစ်သွားဝါလည်းကျွတ်သွားဝါကျွတ်တော့သူတို့ခေတ်ခါကဝါရဏတရားကိုကြီးရှင်းပါတယ်တဲ့ဝါရဏတရားကိုကြီးရှင်းပါဘူးလား ကျောင်းနေဆရာတော်ကြီးကဓမ္မဂတိကအရှင်မိရိယဒီဝကိုရေးလိုက်တယ်အခြားဝါကြီးတဲ့ပုဂ္ဂိုလ်လည်းရှိပါတယ်တဲ့ရှိပြီရှင်ရတဲ့အရှင်မိရိယဒီဝကိုရေးလိုက်ရှင်မိရိယဒီဝဘောရဏတရားဝင်မှာတရားဟောနိုင်ပါဟောနိုင်ပါရဲ့ခင်ဗျာအဲ့ဒါကိုကိုယ်ရင်ငယ်လေးကကြားသွားတော့အရှင်မလိယဒီဝရဲ့သောတကမကြီးသွားတော့တရားနာသွားဖိတ်ကြတယ်ကိုယ်ရင်လေးကဓမ္မကြီးညကြလို့ရှိရင် ဒကမာကြီးရဲ့ဥစဉ်တာဥစဉ်ဩဝါဒနာတရားပေါ်မှာတရားဟောမယ်လာနာပါအောင်သွားကြတော့ဒကမာကြီးကကွင်းလို့တတိတော်ကမနောက်ချမပြောင်းကြနဲ့တတိတော်ဥစဉ်ကတရားမဟောတတ်ဘူးတညလုံးဟောမယ်တရားပေါ်ကြီးတတိတော်ဥစဉ်ကဟောတတ်တာဒုက္ခဟောတုဒုက္ခမောသတုဒုက္ခချမ်းသာခြင်းဟောတုဖြစ်ပါစေဒုက္ခဆင်းရဲခြင်းမှာမဟုတ်ဘူးဘာမှပါဒီနှခုမဲ့ဟောတတ်တယ် ဘယ်လိုမနောက်ကျနဲ့မပြောင်းကြနဲ့နောက်တာပြောင်းတာမဟုတ်ပါဘူးဆရာတော်ကြီးအမိကိုကြားလို့လာပြောတာပါတွင်နေပြန်သွားနောက်တရားဟောဖို့ရအရှင်ရနောက်တခါဒကမာကြီးလည်းပန်းလေးစီကြီးတွေယူတဲ့တရားနာဖို့ရသွားရိစ္ဆာအပြင်ဘက်ကပဲနေတယ်အတွင်းကတော့မဝင်ဘူးသူ့ဥစဉ်ကတရားနဲ့ကောင်းကောင်းဟောတတ်ပါမယ်တရားဟောနေတော့တရားဒီခြားခြားလေးနေတာကို အစရှာမြအဆုံးရှာမြဖြစ်နေမှာစိုးရင်တော့ဖြစ်နေမယ်ဆိုလို့ရှိရင်သူမျက်နှာမပူရပါဘူးလားမျက်နှာပူရမှာဖြစ်တဲ့တော့ဘယ်ကငါနေပါလဲအသွနာကနာနေတယ်တရားဟောမရအချိန်ရောက်တာတခါရှင်မဏိယဇေဝရက်တောင်ကိုင်းပြီးတော့ပြင်ပေါ်တော့ကြွလာဓမ္မကြီးစိတ်ထဲမှာတော့တထိတ်ထိတ်တဲ့ဥစဉ်တော့ဒုက္ခဖြစ်တော့မှာလေ တညလုံးဟောရမယ်တရားပွဲအဲ့ဒီချိန်ခါကတရားပွဲတွေကတညလုံးမခေါ်တော့အာယုံတက်လို့မှအာယုံတက်မှတရားပွဲပြီးကြတယ်တဲ့တက်လာပြီးတော့ဟောဗာတရားဟောလေဒုက္ခဟောတုဒုက္ခမုံစတုဘုရုခေါ်တဲ့တရားပါလေဒီရလည်းစဟောတယ်သူတက္ကမကြီးအဓိကအောင်ဒုက္ခဟောတုဒုက္ခမုံစတုဒုက္ခချမ်းသာခြင်းဒီ ဟောတုဖြစ်ပါစေဒုက္ခဆင်းရဲမှုတို့များမှာမုတ်တုမပါပါစေချမ်းသာဖြစ်ပါစေအချမ်းသာဆုံးချမ်းသာဘယ်ချမ်းသာလဲဆိုတော့နိဗ္ဗာန်ချမ်းသာနိဗ္ဗာန်ချမ်းသာကိုသစ္စာဖွင့်လိုက်တော့និရောဓသစ္စာဆင်းရဲကုလမြတ်မှာလွတ်သွားပါလေဆင်းရဲတွေအားလုံးသစ္စာဖွင့်လိုက်တော့ဒုက္ခသစ္စာအကျိုးသစ္စာမပါဘူး ကင်ထားလိုက်တယ်အဓိကအတော့ကတက်မြောက်လာပြီဆိုတော့မဟုတ်တတ်ပါဘူးလားအကျိုးသစ္စာနှစ်ပါးဒီရောဒသစ္စာနိဗ္ဗာန်ချမ်းသာတဲ့အကျိုးသစ္စာမေဃသစ္စာကအကြောင်းသစ္စာဒုက္ခသစ္စာဆိုလည်းအကျိုးသစ္စာသမုဒယသစ္စာကအကြောင်းသစ္စာအကျိုးသစ္စာနှစ်ပါးကိုခေါင်းကကင်ထားလို့အကြောင်းသစ္စာကြီးလှည့်တယ်ပြီးတော့ဟောကြားတယ်မေဃသစ္စာကိုပွားများဖို့သမုဒယသစ္စာကိုပယ်တတ်ဖို့ပယ်ပုံများဖို့အဓိကအတော့က နာတဲ့ပါဠိဂါထာတွေပါဠိတရားတော်စုံအောင်ထည့်ပြီးတော့ခေါ်ကြတယ်ဘယ်လောက်ခေါ်ကြပါလဲညလုံးခေါ်ကြတယ်တညလုံးတော့စက်တိုက်ခေါ်နိုင်မှာဟုတ်မှမထင်ဘူးတဏှာကြီးခေါ်လိုက်တဏှာကြီးနားပြီးတော့တရားရှိမှခိုင်းလိုက်လူနဲ့ဖောပုံရပါတယ်ခေါ်လိုက်တာအာယုံနဲ့တဲ့ရောသူတော်ကမကြီးသောတာပန်ဖြစ်သွားတယ်တရားမလဲသုံးတော့နေရာမကြပါဘူးလား ဝိပဿနာတရားကိုအချိန်ကြီးရှုတာတော့မဟုတ်ဘူးစာသင်ရင်းနဲ့ဒုကြာဒုကြာရှုလိုက်တာလမ်းဆုံးပန်းတိုင်မရောက်သွားပါဘူးလားရောက်သွားပါတယ်ဝိပဿနာတရားရှုမှပွားများနေတာမှတ်ချက်တိုင်းမှတ်ချက်တိုင်းမှာသစ္စာ၄ပါးကိုသိချင်းကိစ္စကြီးကြီးပါတယ်တဲ့။ကောင်းတယ်လို့မှတ်တဲ့အခါမှာသစ္စာ၄ပါးသိချင်းကိစ္စကြီးကုန်လေ ရှောင်ဖို့ကလေးအရင်ဆိုရရအောင်ဝါတိပေဆိုင်စိတ်ထိုက်စုပါဒီလေးပြာမန္တဝတိယာမိဝါတိပေဆိုင်စိတ်ထိုက်စုပါဒီလေးပြာ မှန်စွာသိရမည်စိတ်ခက်ကလေးဆိုလို့ရှိရင်မေဃသစ္စာကိုပွားများခြင်းကိစ္စနဲ့ပြီးနိုင်တယ်သိဒုက္ခသစ္စာကိုပိုင်းခြားရပြီးခြင်းကိစ္စနဲ့ပြီးနိုင်တယ်ဘယ်သမှုတရားသစ္စာကိုပယ်ခြင်းကိစ္စနဲ့ပြီးနိုင်တယ်ပြီးသွားတယ်ဆိုင်ဒီရောဓသစ္စာကိုဆက်ရောက်ခြင်းကိစ္စနဲ့ပြီးသွားတယ်မေဃသစ္စာပွားများခြင်းကိစ္စကြီးရဲ့။ဖောင်းတယ်လို့မှတ်တဲ့အခါမှာ မဲ့ဒီ7ပါးပါနေတယ်မဲ့ဒီ7ပါးဆိုတာသီလမဲ့ခင်က3ပါးသမာဓိမဲ့ခင်က3ပါးပညာမဲ့ခင်က2ပါးသီလမဲ့ခင်ဆိုတာသမ္မာဝါစာသမ္မာကန္တသမ္မာကမ္မန္တသမ္မာအာဇီဝသီလမဲ့ခင်3ပါးကိုဖြင့်နှုတ်ဖြင့်လွန်ကျူးမှဖြစ်တယ်အခုတော့မှတ်နေတဲ့ခိုင်းတမှာကိုဖြင့်နှုတ်ဖြင့်လွန်ကျူးရအောင်ဆိုတာနဲ့စိတ်ထဲကတော့မှမလွန်ကျူးမိဘူးပို့ပြီးတော့မစင်ကြင်နေပါဘူးလား သင်ခြင်းနဲ့မှတ်ချက်တိုင်းမှတ်ချက်တိုင်းလိုက်ပါတဲ့သမာဓိမဲ့ရင်၃ပါးသမ္မာဝါယမသမ္မာတတိသမ္မာသမာဓိဖောင်းတယ်လို့မှတ်တဲ့ခါမှာဖောင်းတာလေးပေါ်လာလို့ရှိရင်မှတ်နိုင်ရအောင်ကျောင်းရစိုက်ထားတာသမ္မာဝါယမကျောင်းရမစိုက်ရပါဘူးလားပေါ်လာတဲ့ကပ်ခနဲ့တို့မှတ်လိုက်တော့တတိမိတ်လို့လားတတိကောင်းလို့လားတတိကောင်းတော့သမ္မာတတိဖောင်းတာကဖောင်းတော့တယ်စိတ်ကလေးတစ်ခဏလေးမတည်သွားပါဘူးလား ဒီသွားတာကိုတမ္မာသမာဓိအဲ့ဒီသမာဓိနဲ့ကျင်သုံးပါမပါလို့ရှိရင်အမှတ်မဖြစ်တော့ဘူးအမှတ်ဖြစ်နေတာဖြစ်နေလို့ရှိရင်သမာဓိနဲ့ကျင်သုံးပါပါနေတယ်ဉာဏ်ပိဋကများရှိမှတ်တဲ့အမှတ်တွေမှာပါတော့ကိုမှတ်တဲ့အမှတ်တွေမှာပါနေတဲ့တရားသဘောတွေမသိထားခြင်းပါဘူးလားအဲ့ဒါလေးတစ်ခေါက်လောက်ဖြေရအောင်။အောင်းသားလေးပေါ်လာလို့ချင်းမှတ်နိုင်အောင်ကြောင်းကြဆက်လိုက်တာကသမာဝါယမမခင် ပေါ်လာတဲ့ကက်ကနစ်ဆိုမှတ်လိုက်တာကပေါင်းစားကပေါင်းဆုံးတောင်စိတ်တစ်ခဏလေးကြည်သွားတာကဆိုတော့လေးတော့ဖြေသွားနိုင်ဒီဓမ္မလေးမဲ့ခင်၃ပါးပါနေတဲ့ပညာမဲ့ခင်၂ပါးပေါင်းတာလေးပေါ်မှာစိတ်ကလေးရောက်သွားအောင်သင်ပေးလိုက်တာကကမ္မသင်္ကပ္ပဝိသေသရာအာယုံပေါ်သောစိတ်တို့အာယုံပေါ်သောစိတ်ရောက်သွားအောင်သင်ပေးလိုက်တာ သမ္မာသင်္ကပ္ပဝိတ္တအာယုံကိုတော့အောင်းတဲ့ပေါ်တော့စိတ်လေးတည်းတည်းရောက်သွားတယ်သမ္မာဒိဋ္ဌိကဟောင်းနေတာကတရားမှတ်တိလိုက်တာကတရားဟောင်းတာကဘာမှမသိတတ်တဲ့ယုတ်တရားမှတ်တိလိုက်တာကသိတတ်တဲ့အတွက်ကြောင့်နန္တရားအမှန်တိုင်းမသိပါဘူးလားသမ္မာဒိဋ္ဌိအမှန်တိုင်းသိတယ်ပညာမဲ့ကနှစ်ပါးဆိုတော့အဲ့ဒီ7ပါးမပါနေပါဘူးလား နာမရူပကိစ္စရဉာဏ်နဲ့ရမယ်ဒီပါပါညပွားများခြင်းကိစ္စမပြီးတော့ပါဘူးလားဒုက္ခသစ္စာကိုပိုင်းခြားရသိခြင်းကိစ္စဟောင်းတာပိန်တာဟောင်းတာကမမမတိတတ်တဲ့ယုတ်တရားယုတ်ဒုက္ခသစ္စာမှတ်တိလိုက်တာကသိတတ်တဲ့အတွက်ကြောင့်နာဒုက္ခသစ္စာပြန်ပိဋကမြတ်သံဃာဥပါဒေနဲ့ခန္ဓာ၅ပါးလောဘတဏှာသုခြင်းတို့လောကိစိတ်ဒီစိတ်စိတ်ပညာသခန္ဓာကိုယ်ကြီးတစ်ခုလုံးဟာ လောဘရှင်ဒုက္ခသစ္စာတွေပဲဖောင်းတာကယုတ်ဒုက္ခသစ္စာမှတ်သိလိုက်တာကငါဒုက္ခသစ္စာပိုင်းခြားတော့မရှိပါဘူးကဉာဏ်ရှင်နေနဲ့တော့ပူပူတော့သိသွားတာပါပဲကောင်းတယ်လို့မှတ်နေတဲ့ကိစ္စမှာလောဘတဏဖြစ်ခွင့်မရဘူးသမှုတရားသစ္စာပယ်ပြီးသားမဖြစ်နေပါဘူးလားအကျင့်ကိစ္စလည်းဒီလောဘတဏသမှုတရားသစ္စာဖြစ်ခွင့်မရတော့လောဘချုပ်ငြိမ်းကတော့ဥပါဒဏ်နဲ့ချုပ်ငြိမ်း ဆွလန်းတဲ့ဥပါဒနဲ့ခြုံငိမ့်ဥပါဒမျိုးမရှိတော့ကံဒီလည်းမပြုတော့ကံဒီလည်းခြုံငိမ့်ကံခြုံငိမ့်တော့ဘဝတွေလည်းခြုံငိမ့်ဘဝခြုံငိမ့်မှာတော့ဟိုခြင်းနာခြင်းသိခြင်းဆိုရဘူးဆုံးမှုကြရခြင်းဆိုတဲ့သံတရာဒုက္ခတွေလည်းခြုံငိမ့်ဟောจิตတိုင်းမจิตတိုင်းမှာဒီကမျိုးတော့ချုပ်ငိမ့်ချုပ်ငိမ့်သွားတာဒီရောဓကိုဆက်ရောက်နေတာပဲတဲ့သစ္စာလေးပါးသိချင်းသိချာမပြီးပါပါဘူးလားပြီးပါတယ်ဝိပဿနာတရားရှုမှတ်နေတာ သစ္စာလူဟာသိချင်းကိစ္စကြီးပြီးတော့ဒီချိန်ကဒီချိန်ကပြီးတော့နောက်အမှတ်တွေကြည့်သွားတဲ့အခါသမုတ်စီကဘာဟာအားဖြင့်တစ်ချိန်နဲ့မှသစ္စာလူဟာတရားနဲ့သိသွားသတ္တပရိမေနဲ့ရောက်သွားတယ်နဲ့တရားနဲ့တည်းအနာမတေကသန္တရာဘဝကောင်းမြတ်တော်မြတ်ရှင်ဆိုရလို့ပြုလို့ပြုလို့ခဲ့တဲ့အပင်မျိုးကြတဲ့နဲ့ကံတို့ကဟောင်းကြီးအကုန်လုံးချင်းတရားပေတသာသိမိပါမမြင်ဘယ်တော့ခါမှ အပေသန္တရအတွက်သူပြခွင့်မရပါဘူးတဲ့သောတာပတိမေညာကပယ်သလိုက်တယ်။ဘေတရားပွားများလို့ပါလေ။တတိပဒံပဏာတရားပွားများလို့အခုမြတ်မဘုရားမှာလည်းမေဝခြင်းခါကမတိမိုင်မလို့ဒီလိုကဲ့မိတဲ့ဘယ်နေကိုကြာစင်းနေတဲ့ကာဇုကဟောင်းလို့ရှိမယ်ဆိုလို့ရှိရင်အကုန်လုံးသိကြသောတာပတိမေညာကပယ်သလိုက်တယ်။နောင်ပေသောခမပယ်သန္တရအတွက်အကျိုးပြုခွင့်မရတော့ပါဘူးတဲ့။မိုးကြိုးထိသွားတဲ့သစ်ပင်ဟာနောက်တစ်ပတ်ပြန်မရှင်းနိုင်တော့တော့ဘယ်တော့မှ အပေတန္တရာတဲ့အကျိုးပြုခွင့်မရတော့ပါဘူးတဲ့နောက်အနာကတန္တရာဘဝရဲ့အတွက်လေသူတော်ကအတက်ကိုတန်တန်လောက်တဲ့လောဘကျမ်းဒေါသကျမ်းသူတော်ကြီးရှိကိုခိုးနိုင်တဲ့လောဘကျမ်းဒေါသကျမ်းသူတော်တာသီကိုဖြစ်ပြီးနိုင်တဲ့လောဘကျမ်းဒေါသကျမ်းငါးပါးတိလဖြစ်ပြီးနိုင်လောက်ဖြစ်လာတဲ့ငါးပါးတိလကိုလွန်ကျူးနိုင်လောက်အောင်ဖြစ်လာတဲ့လောဘကျမ်းဒေါသကျမ်းမောဟကျမ်းတွေအကုန်လုံးပယ်တာငါးပါးတိလကအကျင့်မဲ့လုံခြုံသွားတယ် ငါးပါးတိကအစွမ်းမဲ့လုံဆုံးတော့အပင်ကြီးကြပါတော့နော်ဘယ်ငယ်ကြနိုင်တော့ဘူးအေးလမ်းဆုံးပန်းတယ်လို့ရောက်သွားပါပဲပထမလမ်းဆုံးပန်းတိုင်းသောတာပတိမညာသောတာပတိဘုံညာဖြင့်သိမြင်ရတဲ့အာယုံပြုလို့ရတဲ့နိဗ္ဗာန်ဤသောလမ်းဆုံးပန်းတိုင်းရောက်သွားပါဘူးလားတခါလမ်းဆုံးပန်းနဲ့လို့ရောက်သွားတယ်နောက်ပဲသောခါမှပဲသန္တရာကိုပြန်မြင်ရတော့ဘူးတဲ့ အကြာဆုံးဘဝတန်ត្រာမှာနေရမယ်ပျော်နေတယ်ဆိုလို့ရှိရင်ဘယ်နှဘဝတော့ပျော်နိုင်ပါလဲဘယ်နှဘဝကပျော်နိုင်တယ်ခွန်ဘဝကြအထုတံဝိရရအထုတံဝိရရပြီးတော့အာတုပိဋကအတော်တွေကုန်ခန်းနဲ့ရဟန္တာပြီးတော့နိဗ္ဗာန်ကိုဝင်ဆံလမ်းတို့ပါနဲ့အပြီးကိုရောက်သွားတာပါပဲဒီကဲတော့ယနေ့ခုကနိုင်ဣန္ဒိတေကြောင့်ကိုပါတို့တွင်ကိုမြောင်းဣန္ဒိတေကြောင့်ဟောနာကြရသဖြင့်နာကြရသောအတိုင်း လိုက်နာကျင့်ကြံပွားများအထုတ်နိုင်ကြပြီလျင်မိတော်လိုကြည်အတောင်းတတဲ့တရားဥပ္ပယမြတ်တို့ကိုဒုက္ခကတိအင်းညာဖြစ်တဲ့လိက္ခာချမ်းသာကို လွယ်ကူသောခြင်းဖြင့်ပြင်းမြန်စွာဆက်ရောက်ပြီးနမောပြုနိုင်ကြပါစေကုန်သတည်း